တောက်ကြရဝတ်ပါနဲ့ဆလတ်ကိုတင်ပြတိဆောက်ဖို့ရရှိတဲ့အတွက်အားကျကူလာသုတောင်းရေးအစ္စလာမ်ကြောင့်တော်ရှိဘာဝရှိကိုချုပ်ရေးအတွက်မြန်မာနေတော်ယနေ့ဂျူမာခွတ်ဘာနဲ့ဆလတ်ကိုကျမ်းစာတိဆောက်ဖို့ရောက်ရှိလာကြတဲ့အမျိုးသား အမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိကြောင်းပြောကြပါပါတယ်။အဘောရှင်မြတ်ရဲ့အခမ်းအနားမှာကောင်းကြီးမင်္ဂလာအဖျားဖျားတက်ရောက်စီရတဲ့ဆန္ဒပြု الحمد لله رب العالمين ယနေ့ကျွန်တော်တင်ပြမယ်ခေါင်းစဉ် ပြီးခဲ့တဲ့အချိန်အချိန်ကြီးကကျမ်းမြတ်ကုရ်အာန်ရဲ့ဝေါ်ဟာရများရဲ့အလိုတဘောရှိတဲ့ကိုကျွန်တော်အပိုင်း1 2 3 4 5ဒီတင်ပြခဲ့ပြီဖြစ်အဲ့ဒီခန္ဓာနာကိုခဏရပ်ထားမယ်ယနေ့ကျွန်တော်တင်ပြတာကောင်းတယ်ပါဂျန်နဲ့ဂျဟန္နာနှစ်ထိုက်တူများဆိုတဲ့ပုံစံ ဂျန်နတ်ဂျဟန်နမ်ရဲ့ထိုက်သူများဆိုတဲ့ခေါင်းစဉ်မှာမြန်မာလိုပြောတော့ပိုကောင်းတာပါအမတဒုက္ခဘုံနဲ့ငရဲဘုံကိုစာများထိုက်သူများဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တင်ပြမယ်မွတ်စလင်ဆိုတဲ့လူသားတွေဟာမြို့သားမြို့သမီးတွေဟာအရှင်မြတ်ကြီးမြင့်တဲ့ဂျန်နတ်ကိုမျှော်လင့်တယ် အရှင်မြတ်ကပြစ်ဒဏ်ခံမဲ့ဂျဟန္တာကိုတော့ဘယ်သူမှမမျော်လင့်ဘူးစိတ်နဲ့ဝင်စားဘူးရှောင်ရှားဖို့လည်းကြိုးပမ်းကြဟုတ်ပြီဘယ်လိုနည်းနဲ့တဏှာကြမယ်ဘယ်လိုနည်းနဲ့ဂျဟန္တာရအဲ့ဒါကြောင့်ဒုက္ခဘုံနဲ့ငရဲဘုံကိုထိုက်တာနဲ့လူတွေဆိုတဲ့ဘောင်းတင်နဲ့ကျွန်တော်ပြပြမှာဖြစ်တယ် ကျွန်တော်တင်ပြမဲ့ခေါင်းစဉ်ကြီးကျွန်တော်ရဲ့အယူဆမဟုတ်အခြားအခြားသောပညာရှင်များ၏အယူဆလည်းမဟုတ်အစ္စလာမ်ဘာသာဝင်မွတ်စလင်တွေကိုယ်ပဲအားသာယုံကြည်တဲ့အလရှင်မြတ်ရဲ့ပြဋ္ဌာန်းတတ်မှတ်တဲ့ကုရ်အာန်အရာပဲကျွန်တော်တင်ပြတယ်။ဂျာမန်များကုရ်အာန်ဆူရာအခန်းနာပါ 30နဲ့9အာရတော်အပိုက်60နဲ့8 69 90 90နဲ့1 90နဲ့2 90နဲ့3အာရတော်6ပိုက်ကိုပြန်ပြရအချိန်မမီတော့လည်းစီတာရလာအဲ့တော့ပထမဆုံးဂျန်နတ်ဂျဟန္နာမ် အမတကုကဘုံနဲ့ဂျဟန္တာငရဲဘုံမပေါ်မီအလာရှင်မြတ်ကဘယ်လိုစီမံချက်တွေနဲ့ဘာလုပ်မှာဆိုတာကိုစပြောဒါကုရ်အန်ကျမ်းကပေါ်တာဆူရာနမ39အာယတ်တော်68ကနေတော့83အထိအာယတ်တော်6အာယတ်တော်ဝိုင်းနော်ဖီကန်ဖီဆူ فاصعيك المنون စိတ်ပြည့်လို့ရှိမှကြည်ရမှာသဘောမှပါလေဝါနိုဖိကဖိဆူဒါရဲ့အိဗရာတော့သဘောပေါက်ချေခံရတော့အချိန်အခါအဲ့ဒီခေတ်မှာပဲသဘောမှပေါက်မှာပေါ့ဒါပရမတ်လူတွေနားလျောင်ချပြအဲ့ဒီအခါမှာအလွန်ကြီးမားတဲ့ပေါက်ကွဲမှုဖြစ်ဘယ်လိုဘယ်လိုပေါက်ကွဲမှဆိုတော့ပေါ်လာအဲ့ဒီ တယ်ကျွန်တော်တော့မပြပြအဲ့ဒါတော့ပထမကျရင်ပေါက်ကွဲမှုဖြစ်ပြီဆိုရင်ဒါဖာဆိုအိကမန်ဖစ်ဆမာဝါလီဝမန်ဖီလောဇက်ဂျာဝလာအနန္ဒအထက်အာကာသမှာရှိတဲ့ဂျိုသားတွေဟာလီကဘာတော်မှာရှိတဲ့လူသားတွေအားလုံးဟာဘာဖြစ်နေလဲမိညောသွားတယ်မိညောဒီအတန်ကြောင့်၃လုံး၆ချားပြီးတော့မိညောသွားတယ် illa man sha'a Allah အဲ့ဒီထဲမှာအလောင်းရှင်မြတ်အလိုလိုရှိတဲ့လူသားတော့အဲ့ဒီမိမျောမှုမိလဲဝရတဲ့မှာဥပမာပေါ့အလာကအလိုရှိတဲ့လူဘယ်လိုလဲကျွန်တော်သိမှာအလာပြဥပဒေကိုယုံတယ်အလာပြဥပဒေအတိုင်းလက်တွေ့လိုက်တာကြည့်သုံးတယ်ဆိုတော့ဒါအလာနှစ်သက်မဟုတ်ဘူး။ဟုတ် အဲ့ဒါလိုဖြစ်ပြီးတဲ့အခါမှာသုံးမာနူဖီကဖီဟီအိုခရောနောက်တစ်ချိန်ဒီလိုပဲကြီးမားတဲ့အသံကြီးပေါ်လာလိမ့်မယ်အဲ့ဒီကကြောက်ဝါအီဒါခုံဖီယမ်ယမ်လူလိုအဲ့ဒီငူဝေးလဲဝါတဲ့လူတွေအားလုံးဟာတဲ့သူတို့ငူမေ့နေရာကပြန်ချပြီးတော့သူတို့ဇဝေဇဝါနဲ့ ဘောစွာနဲ့လေးမောပြီးတော့ကြည်ရှုလေ့လာနေကြဘာဖြစ်သွားလဲငါတို့ကဘာမှာရှိနေတဲ့အချိန်ကငါတို့ရဲ့ပိုင်ဆိုင်မှုတွေအခွင့်အရေးတွေယာတုတွေဘယ်ရောက်ကုန်ပြီလဲငါတို့ယနေ့ဘယ်လိုအခြေအနေမျိုးနဲ့ရင်ဆိုင်နေရပြီဆိုတဲ့သဘောတရားတွေနဲ့ညှိနှွမ်းပြီးမှတို့ဟာနေမောနေကြတယ် ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီစัจ java ဒီကမ္ဘာကြီးမဟုတ်တော့ဘူး။နောက်ထူးခြားတဲ့စัจ java ဖြစ်နေတယ်။ကျွန်တော်ဒီမှာသိမြင်နေရတာဟာလေအခုမှမရှိနိုင်တဲ့ကြောင်းလဲဖြစ်ပေါ်နေတဲ့ပတ်ဝန်းကျင်အတိုင်းပိုင်းကိုတွေ့ရတယ်။အဲ့ဒီအချိန်ကမှာဝိုင်သာဟွန်ကယမ်ဝန်ယမ်ဇူရူသူတို့ကကယမ်တည်တယ်နော်။ကယမ်ဆိုကျွန်တော်တို့တည်တယ်။ဒါကနေ့လည်းပဲကယမ်မလုပ်ရဘူးလေ။ ပြန်မလုပ်ရတယ်မလုပ်ရတယ်ပြန်မနေကြတော့အိတ်ကြနေလို့တော့နော်ဟိုကမလုပ်လို့မရဟိုကလုပ်လို့တော့ပိုင်ဆောင်တရားသူတို့အလုပ်ကြည့်ဆိုတော့ဟာဘူးမဲ့တယ်တဲ့ဒါကိုမှတ်တယ် وأشرقت الأرض بنور ربها အဲ့ဒီအချိန်ကမှဘာဖြစ်လာလဲဒါကျွန်တော်တို့မိသားစုသဘောပေါက်နားလည်အောင်အရှင်မြတ်ကပြသတယ် အရှင်မြတ်ရဲ့အလိုတော်ကြောင့်အရှင်မြတ်ရဲ့စနစ်စီမံချက်အရာသူတို့ရဲ့အမြင်မြင်ခွင့်မှာလေဝင်တောက်ပလာတဲ့အားလုံးကိုထင်ထင်ရှားရှားတို့တွေ့ရတယ် وأشرقت الأرض بنور ربها ووضع الكتاب وجيء بالنبيين وشهداء وقضي بينهم بالحق ဟာပြောတယ်အဲ့ဒီမှာဝကြီးရနော်အလရှိမြတ်ရဲ့ပြထန်ရရနဗီတမန်တော်တွေအားလုံးရောက်ရှိလာတယ်အဲ့ဒီချိန်ပြီးရင်သူတို့ရဲ့တက်တမ်းမှာပြုလုပ်ဆောင်ရွက်ခဲ့တဲ့မှတ်တမ်းစာအုပ်တွေလည်းအစီအရရောက်တယ် ပြီးရင်တို့ရဲ့တတ္တမနေထိုင်ကြွားလာပြောဆိုဆက်ဆံမှုတွေနဲ့ပတ်သက်တဲ့တက်တေကအထောက်အထားတွေပဲရောက်လာဟုတ်ပါဘူးယနေ့ဒီကောင်ကဘာလို့ဒါတွေမရောက်လဲဆက်လို့ရှိလူကြီးမင်းများအခုကျွန်တော်ပြောတာဟာပြီးပြီဟိုးအမနိုင်ငံအစိုးရတရားလဲကျွန်တော်တွေ့ရတယ်မှာဒီဗီဒီယိုမှတ်တာပို့ရအောင်ဒါမှတ်တာနဲ့အားလုံးရှိတယ် ဝါကြီးရဘင်နဗီယီနာဝါရှုဟာဒါတမန်တော်ရဲ့အားလုံးသူတို့ရဲ့ဘဝကြီးဆောင်မှာပြီးလောက်ဆောင်ရကတတိခံချက်လက္ခဏာပေါ်ပြီးတော့အဲလိုရောက်ရှိပြီးဝါပိုးတွေဘိုင်းနဟွန်ဘီလဟောက်ကောအဲဒီအဲဒီလူသားတွေရဲ့ဘဝတက်တာမှာဖြတ်သားလာခဲ့တဲ့ယုံကြည်ချက်တွေ ဘဝတိဆောက်တဲ့စနစ်တွေကိုတော့ငါလည်းရှင်မြတ်ကအမှန်တကယ်ပဲဆုံးဖြတ်ပြီးတော့ဘယ်လိုဆုံးဖြတ်မှာလဲအဝေါ်ဆုံးဖြတ်ပါနော်ဟုတ်အဲ့လိုဆုံးဖြတ်ရင်လည်းဘယ်လိုပုံစံနဲ့ဆုံးဖြတ်မှာလဲဝတ်ဖို့လာရွတ်လည်းမူအဲ့ဒီလူတွေတယောက်မှကြအားလုံးဒီလာရွတ်လည်းမူ မတရားဆုံးဖြတ်ခြင်းခံရမှာမဟုတ်ဘူးအရှိအရှိအကျင့်တရားမျှတစွာဆုံးဖြတ်မယ်လို့ပြောတာဝါဝဖီယတ်ကုလ်နနဖ်စမာ အမဲ့လောက်ရတွေဟာသူတို့ရဲ့ကြိတ်တုံးမှုအမဲ့တွေနဲ့ပတ်သက်ရင်ဝဝဖေးရဲ့အပြည့်အဝခံစားရလုံးဝအတော်အလျှော်မရှိဘူးအပြည့်အဝခံစားရမယ်ဝဝဝအာလမ်ဘူဘီမာယဖအလူအဲဒီလောရဲ့တက်တာမှာဘာတွေလုပ်ခဲ့လဲ ဘာတွေကိုအခြေအနေပြုလုပ်ဆောင်ရွက်ခဲ့တယ်ဆိုတာကိုတဲ့အလောင်းရှင်မြတ်ကအသိဆုံးဖြစ်အလကအာရုံပြုနော်အဲ့တော့အလကအာရုံသိပြီဆိုတော့တို့ရဲ့ဆုံးဖြတ်တဲ့နေ့အာရုံပြန်ရှင်းတတ်မယ်တို့ရဲ့ဘဝမှာရည်တည်ခဲ့တဲ့ပြုလုပ်ဆောင်ရွက်ခဲ့တဲ့စနစ်စရာတွေကိုပြန်လဲစီစစ်ပြန်လဲစီစစ်မယ်ဆိုတော့ကျွန်တော်ထင်တာကအလကစစ်ပဲမြေပါလောက်ခဲ့တယ် ရေငါးချိန်ဖတ်ခဲ့တာဝါချောင်းခဲ့တာဟာအဲ့တော့ဇကတ်တော့ပြီးခဲ့ဘာလုပ်ခဲ့လဲဘာလုပ်ခဲ့လဲဒါကကျွန်တော်တို့ဘာလို့မရဘူးသူအကုန်ကြီးဟောဝောဝါအာလမဘီမာယဖာလူမင်းတို့လောက်တာအားလုံးအလားတိတယ်တိတိတာပဲစစ်စင်းမဲ့ဆိုတဲ့ဟာတွေပါတဲ့အာရှိပြီမယ်လို့အဲ့ဒီဟာကတရားမျှတအောင်ပြုလုပ်မယ် ပြောတာအနောဝဟုံလာယုစတာသူတို့ဒီလုံးဝလုံးဝမတရားဆုံးဖြတ်ခြင်းခံရမှာဟုတ်ကောင်းပြီအဲ့လိုဒါသူတို့တို့ဒီဂျန်နဲ့ဂျဟန်နာသွားမှာအုပ်စုကိုမခွဲမီအလာရှင်မြတ်ကဘယ်လိုစနစ်နဲ့စီရင်ဆုံးဖြတ်မလဲဆိုတာကိုကြိုးနေပြောတာပြီးတဲ့အခါကျတော့ဆက်ပြော وسيك الذي လွယ်ပါတယ်ဝစီကလဒီနာကဖရအလာရှင်မြတ်ကိုအယုံမကြည်တွေးပြီးငင်းဆန်အလာပြဥပဒေကိုအစ္စလာမ်ဘာသာရေးလောကမှာပြောတာနော်အလာပြဥပဒေကုရ်အာန်ကိုမယုံဘူးငင်းဆန်မယ်ဆိုတဲ့လူတွေဟာတဲ့တေးချာချာပြောတော့တမန်တော်မြတ်မုဟမ္မဒ်ဆလ္လာလဟူအလိုင်းဝါဆလမ်ကိုရောမြတ်မတိုင်မီပွင့်ခဲ့တော့ ဖြစ်တွန်းပေါ်ပေါက်ခဲ့တဲ့တမန်တော်အဆက်ဆက်လူသားအလုံးသူတို့ကလည်းအလရဲ့ဝါဟီကိုပဲပေးတာအဲ့ဒီလူတွေပါပါတယ်အဲ့ဒီလိုဒုက္ခတူချင်းဒုက္ခမှာနောက်ဆုံးတမန်တော်များဆောလောအလေးဆလမ်ကိုတော်များအထိရှိတဲ့လူသားတွေဟာအလပြဝူတွေဗုဒ္ဓနဲ့ဤစနစ်တွေကိုတွေးပြီးငင်းဆန်တယ်ဆိုရင်ဒီလိုဖြစ်ရပါတော့ဆိုရင် ila jahannama zuma wa jahannam ဆိုရဲမရေပုံကိုအုပ်စုလိုက်အုပ်စုလိုက်ပေါ်ဆောင်ရေးခံရတယ်ဘယ်လိုလဲဝစီကလသီနကဖာကာဖရလူကိုကျွန်တော်ကထင်ဟာကျွန်တော်ဒီအဲ့ပြောပွားဆယ်လေးနှစ်ရှိပါဘူးအခုတော့အချိန်မြတ်ဒီလိုပြောတယ် ဂါဖာတွေကိုယဟန်နံအောက်စုလိုက်ပို့မယ်ဆိုတော့ကျွန်တော်တို့ကထင်တယ်ငါတို့မွတ်စလင်တွေပဲငါတို့မပါဘူးလို့ထင်နေတယ်ထင်တာတော့ထင်လို့ရတယ်ဒါဆိုရင်ကာဖာဆိုတာကဘာတူလဲကာဖာဘာတူလဲကျွန်တော်ကကာဖာဘွဲ့အများကြီးပေးထားတယ်အဲကျွန်တော်ကာဖာဖြစ်သွားတယ် ဟုတ်တယ်ကာကဲငင်းစာကျွန်တော်ငင်းတာကမမမကန်အကြံဖန်စကားတွေစာအုပ်တွေဟောကြားတဲ့လူငင်းတာအလာရဲ့ဥပဒေကိုငင်းတာမဟုတ်နော်အရှောက်ထုတ်ကိုငင်းတဲ့ကာဗလက်အလာဥပဒေကိုငင်းတဲ့ကာဗလက်အဲ့တော့အလာကပြောဝစီကလတိနာကာဖရူအီလာဂျဟန္နမ် ဂျဟန်နမ်ကိုကာဖီတွေအောက်စုလိုက်အောက်စုလိုက်ပေါ်ဆောင်ပေါ်ဆောင်ရေးခံရမယ်ဆိုရင်ကျွန်တော်တို့ဒီငါတို့မှာပါဘယ်လိုလဲကာဖီတွေဟုတ်ပြီအဲ့ဒါဆိုရင်ငါကကိုလာလာတဲ့လူတွေလည်းကာဖီတို့ပြောတဲ့အောက်စုတွေရှိတယ်ဟောဒီလူတွေလည်းပါမှာဘယ်လိုမှမပြောကာဖာဘဒူလဲဆိုတာအလ္လာဟ်ရှင်ကတတ်မှတ်လိုက် လူတွေတတ်မှတ်တဲ့ကာဖယ်ဒီအမှန်တရားမဟုတ်ဘူးအလ္လာဟ်ရှင်မြတ်ကိုရော်တိုင်းကကာဖယ်ဘယ်သူလဲလို့တတ်မှတ်တာရှိတယ်ဘယ်လိုကာဖယ်လဲဒီလားဥလာအိကပုံမလ်ကာဖီရူနာဟက်ကောတကယ်ဟက်တကယ်မှန်ကန်တိကျတဲ့ကာဖယ်ဆိုတာဘယ်သူလဲဆိုတာအဲ့ဒါပြောတယ်အဲ့ဒီအဲမှာမပါဘူးလေ အဲ့ဒီကိပါတော့ကျွန်တော်မွတ်စလင်တို့ကြိုက်ကြတော့ဟောအလာတတ်မှတ်တဲ့ကာဖရပါတော့သူဂျဟန်နမ်ပေါ်ကောင်းကာဖရအလာကကာဖရကိုဘယ်လိုတတ်မှတ်ဟုတ်ကာဖရကိုတတ်မှတ်တဲ့ဒီမှာကျွန်တော်တို့နည်းနည်းလေးစဉ်းစားဖို့ဝိကောစဉ်းလို့ရတယ်အဲ့ဒီကာဖရဒီ သူ့ရဲ့ယုံကြည်ချက်ကိုပြပြီးသူ့ရဲ့လောက်ရောက်ကိုပြတယ်သူပါလောက်တယ်ကာဖရီရဲ့လောက်ရလောက်စင်တွေကိုလောက်တဲ့လူတွေမှာကျွန်တော်တို့ပါနေမယ်ဆိုရင်ကျွန်တော်တို့အဲ့ဒီကာဖရီပါကဲကောင်းပြီအလားကပြောပြီးကာဖရီစစ်မှန်တော့ကာဖရီတော့ရိုးရိုးကာဖရီဟုတ်အဲ့ဒါဆူရနံပါတ်၄အာယတ်တော်150 151 ဆူရာနံပါတ်၄အာယတ်150 150ကျွန်တော်တင်းချင်းတာရှင်းပြဝိမိယအိမ်ရောက်ရင်ဘာလဲပြန်ဖတ်ကြည့်တာကျွန်တော်ပြောရမယ်ကိုက်ပါရှိလို့လွယ်ရတယ်ရှိတယ်အဲ့ဒါအချိန်ပြီးကျွန်တော်လည်းရှိကျွန်တော်ရှိတယ်ကောင်းကာဗန်အဆိပ်ကဘူးလေ إن الذين يكفرون بالله ورسله يلا ورسله هاري أتي ميدو مسو ဘယ်ခေတ်ဘယ်ချိန်ဘယ်နိုင်ငံဘယ်ဒေသဘယ်ချိန်ကာလမှာမဆိုအမျိုးသားအမျိုးသမီးမဆိုယက်ဖူရူနာဘီလက်သူဒီအလာရှင်မြတ်ကိုပိဖိနေဆံဝါရုဆူလီဟီ ဝါရာဆူလီမဟုတ်ဘူးနော်ရူဆူလီတောင်းတယ်တရဏာကိုတေးချပြောတာအကြောင်းရှိတယ်ဝါရူဆူလီဟီအလာမက်ကရဆူတမန်တော်အဆက်ဆက်ကိုနေတာဒုက္ခသူ့ချိန်မှာပွင့်တဲ့တမန်တော်တို့မြင်တယ်လက်ရှိတမန်တော်ရဲ့မြင်ဒါကမူချပြတာတော့ကျွန်တော်ပဲငါတို့အလားလည်းမနေဘူးအလားလို့ဆိုလည်းမနေဘူးဟုတ်တယ်ဗဇက်ကလည်းလက်တွေမှာငြင်းမငြင်းအပြေထွက်တယ်ဒေးရတယ် ဗဇတ်တော်အလာနဲ့အလာရဆူကိုတပြားမှမလျှော့လက်ကလက်တွေ့ကြည့်သုံးသလားအေးကြည့်ကုန်လို့ပြောတယ်။ကောင်းပြီ။အဲ့ဒီလူတွေကအလာနဲ့အလာရှင်မြတ်လွတ်တဲ့ရဆူတမန်တော်တွေကိုညင်းဟုတ်သူတို့ကလောက်ရပေါ်အလာကပြတယ်။အဲ့ဒီကာဖီတွေလောက်ရသူတို့ရဲ့ဆန္ဒသူတို့ရဲ့ ဘဝတည်ဆောက်တဲ့စနစ်ကိုပြောတယ်အဲ့ဒီမှာကျွန်တော်တို့တတိထားဝါယောရီဒူနာအိယဖာဝိကူဘိုင်နောမောဟေဝရူဆူလီအဲ့ဒီလိုကာဖရီဟာတဲ့သူတို့မှာဆန္ဒရှိတယ်တဲ့ရည်ရွယ်ချက်ရှိတယ်တဲ့ ဘာရွေချက်လဲအိုင်နိုဖောက်ရီကူသူတို့ပွဲလဲမှုတွေဖြစ်အောင်ရွေကြဘယ်သူနဲ့ဘယ်သူနဲ့ပွဲအောင်လဲဘိုင်းနောက်မောဝါရူဆူလီအလာရှင်မြတ်နဲ့အလောရှင်မြတ်ရဲ့စင်တို့တဲ့ရသုတမန်တော်တွေဂျာမှာပွဲလွယ်ဖို့သူတို့ဆန္ဒတွေထားစဉ်းစား အလာနဲ့အလာရဆူဒီအရေးပေးမဟုတ်ဘူးဘဝတည်ဆောက်တဲ့စနစ်ရဆူတမန်တော်ဒီအလာပြဥပဒေကိုပဲဟောမယ်အလာပြဥပဒေကိုပဲကျင့်သုံးတယ်ဆူရာ53အာယတ်3ကြည့်လိုက်ဝမာယန်တီကုလ်အနီဟဝအင်ဟူဝအင်လာဝဟယူတမန်တော်ဟာတဲ့ သူ့ရဲ့စိတ်ကြိုက်အများကြိုက်ဘယ်တော့မှတရားမဟောစကားမပြောအင်ဟူဝါအီလာဝဟယွန်ယူဟာအဲ့ဒီတမန်တော်ကအလာပြတဲ့ဝဟီကလွဲရင်ဘာစကားမှမပြောဘူးတဲ့တမန်တော်တွေကအလာဝဟီကိုပဲပြောတယ်အဲ့တော့တမန်တော်ပြောတဲ့ဝဟီဒီအလာဥရေအလာဥရေကိုတမန်တော် တယ်လုပ်တယ်ကြည့်တုံးတယ်အိုက်တယ်အများကြီးရှိတယ်ကောင်းပြီအဲ့ဒါဆိုအလာနဲ့အလာတို့ကြားမှာဖက်ထုတ်လိုက်ရတယ်ဒါမဲ့ကလေးခွဲတယ်ဘယ်လိုလဲကာဖယ်ကခွဲဖို့အစီအရှိတယ်တဲ့ဘယ်လိုခွဲမလဲဆိုတော့မာရီကုရ်အာန်ကအလာဟူရေဝဟီတမန်တော်စကားကဟာဒီစာအုံးအဲစာအုံးလည်းကျွန်တော်ကောင်းသိမှမှတ်တယ်ဒီမင်းအတိ6 6လို့6တော့ကျွန်တော်မှတ်တယ် နော်အဲလူ60ပေါ့ဟုတ်လားအဲ့တော့ကုရဏအနာမေတမန်တော်ရဲ့စကားကဟာဒီ6ပေါ့ဘယ်လဲပြီးရဲ့တဲ့ဘယ်ပြပါလဲဝယကူလူနာမကူမီနိုဘီဘောဝနာဖူရူဘီဘောအဲ့ဒီမှာ သူတို့ပဲပြီးတဲ့အရာတွေနဲ့ပတ်သက်တာဝါယာကူလူတို့ကပြောကြအောင်လေတဲ့ဘာပြောမလဲဆိုတော့နိုမီနူဒီပေါ့အဲ့ဒီခွဲထားတဲ့အရာတွေကအချုံးကိုတော့ငါတို့ယုံရပါတဲ့ဝနဖူရူဘီပေါ့အချုံးကိုတော့ငါတို့မြင်နေပါတယ်ဒီလားနော်မြင်နေမှာပဲပုံစံမြင်တယ်ဒါခိုက်ပုံနဲ့ဒါမခိုက်ဘူး အဲ့လောက်လည်းမရဘူးတဲ့ဝါယူရီဒူနာအိုင်ယတာဖိုင်ရူဘိုင်နာဇေလိကဆဘီလာနောက်ထပ်သူတို့ကလမ်းစဉ်အတစ်တစ်ခုလည်းပဲလက်ခံဖို့အစီအစဉ်ရှိတယ်ဒါပါလားနေတယ်ဒီနေ့စဉ်းစားကြည့်ပါကျွန်တော်လည်းခဏခဏမိနော်ကျွန်တော်တို့မှာအစ္စလာမ်လမ်းစဉ်လားတမန်တော်လမ်းစဉ်လား ဟုတ်တယ်လားကျွန်တော်ကနေ့ဘွားပြထားတဲ့နေ့ကသမန်စနေလားအလားစနေပြန်ကြည့်လာဘယ်စနေတင်နဲ့ကျွန်တော်ပြောတာဘွားကိုကြည့်ပါဦးနော်ကျွန်တော်တော့ဘယ်လိုပါစနေဘွားဆိုတော့ကြည့်ဘွားကိုစဉ်းစားတော့နော်ပေါင်းတယ်အလားကအဲ့တော့မှတ်ချက်ကြဟူလာအိကကုမွန်ကာဖီရူနာဟတ်တော်အဲကာဖလအစစ်စရာအဲဒီလူ وأعتدنا للكافرين عذابا مهينا အဲဒီလိုပေါ်ပြတဲ့ကာဖီတွေအတွက်အလုံးအလုံးရုပ်ညံ့တဲ့တင်ငယ်တဲ့ပြစ်ဒဏ်တွေကိုတဲ့အာတတ်နာငါအစင်းနဲ့လောက်ထားပြီးတယ်မကူတဲ့တို့တဲ့ပြစ်ဒဏ်ဆင်းလေးရှိတယ်ဟုတ်အဲ့ဒါပါလေကာဖီတွေအုပ်စုလိုက်သွားမှာပါ အဲ့ဒီလိုဂျဟန္နာမောအောက်စုလိုက်သွားပြီးတဲ့ခါကျတော့ဂျဟန္နာဝင်နေလိုက်ဝင်ရမှာနော်အာပါမအဆောက်ကြီးနော်ဒီမှာလည်းလူကြီးတွေကစိတ်နဲ့တော့ထောင်ထဲဝင်ဝင်ကြည့်ဝင်နေမှာထောင်မှာအဆောက်ကြီးဝင်နေရဘာပုံမှန်လဲဘာပြုတ်နေလာလဲဆိုတာထောက်တာပြအဲ့တော့ဂျဟန္နာကိုရောက်တဲ့အောက်စုလိုက်ရောက်တဲ့ခါကျတော့ဂျဟန္နာအဆောက်ရမင်းကုန်နေတယ် وقال له ဘာတွေလုပ်ခဲ့လဲဆိုတာအားလုံးလည်းမေးမယ်မေးတဲ့စတိကိုတည်တာကျွန်တော်တို့လေ့လာကြည့်ပါဝါကောလာလဟုံခါဇနာတော့ပါအလမ်ယာတီကုမ်ရူဆူလုမင်ကုမ်အသင်တို့ဂျာနဝေမကကျွန်တော်ခင်မောလေအိုးကေဆက်ဆက်အိုးဒီပေါ့ထောင်းမောင်းများတာကလူတွေနဲ့ပါမယ်သူတို့အားလုံးကိုမေးတယ် အလမ်ယာတိကုမ်ရူဆူလုမင်ကုမ်အတေတို့ဘုဒ္ဓမျိုးတွေထဲကနဗီတမန်တော်တွေရဆူတမန်တော်တွေမင်းတို့စီမရောက်ပါဆရာတွေမရောက်တော့လည်းမမေးဘူးနော်နဗီတမန်တော်တွေကိုမေးတာအလမ်ယာတိကုမ်ရူဆူလုမင်ကုမ်ယက်လူနာအလိုက်ကုမ်အာယာတိရောဘီကုမ် ဟဲ့မေးအဲ့ဒါတည်းလာကျွန်တော်လေ့လာတယ်အဲ့ဒီတမန်တော်အဆက်ဆက်ဟာရေးတဲ့အတင်းတို့ကိုပြုစုပြုတော်များအလားရှင်မြတ်ရဲ့ပြထားတဲ့ဥပဒေကိုမင်းတို့ကလာမဖတ်ပြဘူးလားယတ်ကူနာအလိုင်ကွန်အာယာတီရောဘီကွန်အလိုင်အာရတော်များဥပဒေများကိုမင်းတို့ကလာမဖတ်ပြဘူးလားဒါလည်းမင်းမနော် ဟိုတန်းဒီတန်းမပါဘူးနော်တတိချေတာပဲနော်ဒါကုရမရှိတာကျွန်တော်ပြောပြအရှိပြောကြက်ပြောဘာလို့ကိုယ်လည်းမတူလို့တော့တချို့ကတူကောင်ပြောတယ်လို့ရှိတယ်ကျွန်တော်တော့မပြောဘူးနော်မပြောတော့ပါဖြစ်တယ်လူမကြိုက်လူမကြိုက်တော့အိမ်မှာထိုင်ရတဲ့စိတ်ပဲအဲ့တော့ယတ်လူနာအလိုင်ကုမ်အာယာတီရဘ်ဘီကုမ်ဘေဒဝပီဒီကုမ်အလာရှိမြိုင်ပြရတယ် ဥပဒေဒုက္ခဒုချိန်မှာရှိတဲ့ဝဟီကျမ်းတွေနောက်ဆုံးတမန်တော်များမုဟမ္မဒ်ဆလ္လာလာဟ်အလိုင်းဝါဆလမ်ကိုရောမြတ်ခဲ့မှာဝရန်ကျမ်းပြကိုမဖတ်ပြဘူးလားတဲ့အဲ့ဒီချိန်မှာလည်းမိသားပြပြပေါ်လူဘလာဝလာကင်ဟက်ကကလီမတ်အလ်အာဘီအလ်ကာဖီရီ တိမိပြောသလိုတမန်တော်တွေညလာပြီးတော့အလားဥပဒေကိုမဖတ်ပြဘူးလားဆိုတာမဟုတ်ပါဘူးတဲ့ဒါဖတ်ပြဝလာကင်ဟက်ကတ်ကလီမတ်လအဇာဘီအလကာဒီအဲ့ဒီအလားပြဥပဒေရဲ့စကားရပ်တွေကိုပြေးပြီးညင်းစာလိုက်တဲ့အာဖရဲကပြစ်ဒဏ်ခံမှုဒီမှန်ကန်ပါတယ်လို့ဝန်ခံရမယ် ကျွန်တော်တို့တခါတလေတော့မဟုတ်ပါဘူးတော်တော်များများတရုတ်ကတရုတ်ပေါ်လာကျွန်တော်တို့အောင်ကြီးဒီဆုံးဖြတ်တရားရုံးမှာဆုံးဖြတ်အောင်ကြီးအဲအောင်လက်ချိန်တယ်ဘူးလက်ချိန်ချိန်เนาะအဲပေါင်ချိန်ဆုံးဖြတ်ပြီးပြည့်မှုထေရှားကြောင်းလက်မှတ်ထိုးခိုင်းတယ်เนาะဝန်ခံရအဲ့ဒီမှာလည်းကာဖယ်ကြီးကဝန်ခံတယ်လို့เนาะ ပြမှုထေရှားကြောင်းဝန်ခံတဲ့အတွက်အဲ့ဒီဒါနအဆောင်တွေကသူတို့ကိုမလုပ်လဲဆက်ပြောလိုက်တာနော်ယတ်လူနာအလိုက်ကမ်အာယာတိရပ်ဘီကုမ်ဝယန်ဒီရူနကုမ်လီကာယောမီကုမ်အာဒရဒီလိုနေ့မျိုးဒီလိုအချိန်အခါမျိုးဒီလိုမေးမြန်းမှုမျိုးဆောင်ရမယ်အချိန်ရှိရဆိုတာကိုမင်းတို့ တတိပင်နိုးစရီမပြုတ်ဘူးလားလို့အဲ့မှာကျွန်တော်သိတာလေဒီပြီးတော့မပြီးဘူးအနာဂတ်မှာဒီအဘက်မှာလာရှင်မြတ်ရရွှေတော်မောက်မှာအစစ်စစ်ခံရတာအဲ့ဒါလိုအစစ်စစ်ခံရမှာဆိုတာဘောဝယံဇီရုနကုမ်ဒီကာအာယောမီကုမ်ဟာဒီလိုအချိန်ခါမျိုးနဲ့ဆုံစည်းရမှာဆိုတာဘောမင်းတို့ကိုအဲ့ဒီတမန်တော်တွေကတတိပေနှိုးစော်ခြင်းမပြု قالوا بلى ولكن حقت كلمة العذاب على القاتل قبا ဒီစကားမှန်ပါတယ်ကျွန်တော်မျိုးတို့အလာရှင်မြတ်ရဲ့ဥပဒေတကိုပင်ကြီးမြင်းစာခဲ့တဲ့အတွက်ဒီလူတွေကိုပြစ်ဒဏ်ခံရမှာဆိုတာမှန်ပါလားအဲ့တော့မှသူတို့အပြစ်ကိုသူတို့ဝန်ခံပြီးမှဂျန်ဂျဟနအဆောင်ရပါလို့ قيل ادخلوا عذاب جهنم خالدين فيها هذا سورة منه بيبو تنشارة منه وكان يدوي منه آلو قيل ادخلوا أبواب جهنم جهنم تقبضي ميو نالا شيرة تومي تاسي بي وين يعملوا كده ကြိုက်တဲ့အပေါက်ကမင်းတို့ကိုရွေးရှိသွားတယ်။ဝေမပေးလိုက် နော်လှည့်ပြီးလို့လည်းမရဘူးအဲ့တော့ဝင်ဝင်ပြလိုက်ခန္ဓာပေါ့ဘူးပါပြင်းမှုထင်ရှားကြောင်းဝန်ခံလို့တွင်းတာတော့သူတို့စိတ်ကြိုက်နဲ့သူတို့မကျေနပ်တဲ့လူဆွဲတဲ့တာမဟုတ်ဘူးနော်ဟုတ်ပြီအဲ့တော့ فبئس مثوى المتكبرين ဟိုဘင်းတို့ဝေရမနေရတိလားအဲ့နေရာလေး ဆိုးဆုံးအယုတ်ဆုံးအညံ့ဆုံးနေရာကိုတဲ့မင်းတို့ရရှိတယ်တဲ့ဘာဖြစ်လို့ရတယ်အမေမချက်နေပြီမုတကဘီရီမုတကဘီရီဆိုတာဦးဒူလူပြောတော့ကျွန်တော်တော့ပေါ့ပါတကဘူရီလေအဲဘာလို့မှလဲဘာလို့သိတယ်ဘာလို့တော့မှလဲဘုရားငါပြောနေတာပြောဘာလို့ပဲမှန်တယ်လို့အဲဒီလိုမာနတွေရှိတဲ့အတွက်ကြောင့် အဲ့ဒီမာနရဲ့အကျိုးကျေးဇူးမင်းတို့ခံရတယ်ဟုတ်ဒါကတော့ခုနပြောတဲ့ဉာဏ်နာငရဲပုံသွားမယ်ပုစီရဲ့အဒီအဖဂျန်နက်သွားမယ်ပုစီရဲ့အနိဒာတစ်ဆက်တည်းနဲ့နော်အဲ့ဒါဂျန်နက်ဘူးသွားတယ် وسيك الذين اتقوا ربهم إلى الجنة زمرا وسيك الذين اتقوا ربهم إلى الجنة زمرا جنة أو اوسو أو اوسو لائٹ وہ تو ဘာတူလဲအစ်တော့ခေါအလားရှင်မြတ်တမပြထမ်းခဲ့ဖို့လာညုံကျဥပဒေရှေးရခိရခိကလည်းအလားတမတဲ့နာစင်အဲ့ဒီရသောတမန်တော်ရဲ့နာစင်ကျွန်တော်တို့ဆိုရင်တော့တမန်တော်မြတ်မုဟမ္မဒ်ဆလ္လာလဟူအလိုင်းဝါဆလမ်ကိုရောမြတ်ဟောကြားခဲ့တယ်ကုရ်အာန်ဤနာစင် အဲ့ဒီအပေါ်မှာအစ်တကောအဲ့ဒီကုရ်အာန်ပြဥပဒေအလာပြဥပဒေကိုယုံကြည်ပြီးတော့မိမိတတ်တာမှာလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်အီလန်ဂျန်နတ်ဒီဇူမာရောဂျန်နတ်ကိုအောက်စုလိုက်ဝင်ကြပါဂျန်နတ်ကိုအောက်စုလိုက်ဘယ်ပေါ်မှာလဲဘယ်ပေါ်မှာလဲ ကျွန်တော်အသိစိတ်ကဒုတိယကာနဲ့ပေးတဲ့ကာနဲ့ဝါဆောင်တဲ့စကပ်ပေးတဲ့ပါဆရာတို့တော့သူတက်တာမှာအလားပြဥပဒေနဲ့အညီယုံကြည်ပြီးအဲ့ဒီဥပဒေတိုင်းနေထိုင်သွားလာပြောဆိုဆက်ဆံရင်စကားပြောခြင်းနေနေထိုင်ခြင်းပြောခြင်းဆိုရင်ဆက်ဆံရင်အားလုံးလူနဲ့လူပတ်ဝန်းကျင်လူသားလူတရားလုံးကိုလူမျိုးဘာသာယဉ်ကျေးမှုမခွဲပဲလိုအပ်တဲ့ကိစ္စရပ်တွေမှာ မိမိပံ့ပိုးကူညီနိုင်တဲ့အတိုင်းအတာတစ်ခုနဲ့အလားပြဥပဒေနဲ့အညီကူညီပံ့ပိုးခဲ့မှဆိုသူတို့ပါဘယ်လိုပြောတာတကွာရှိမယ်ဆိုရင်နော်အဲ့ဒါလိုအလားပြဥပဒေနဲ့အညီယုံကြည်တဲ့လက်တွေ့လိုက်တာကြင့်သုံးခဲ့တဲ့လူတွေဟာတဲ့အီလာဂျန်နတီဆိုမှာတော့ဂျန်နက်ကိုအုပ်စုလိုက်ဝင်ပါဝင်ဖို့ ခေါ်ဆောင်ရေးခံရတဲ့အခါမှာဂျန်နက်မှာလည်းအဆောက်အဦရှိတယ်။နော်အဆောက်အဦရှိတယ်။ဝါကောလာလဟူခါဇာနာဘူဟာဂျန်နက်ရဲ့အဆောက်တွေကအဲဒီဂျန်နက်ဝင်မဲ့အောက်စုတွေကိုဘာပြောမလဲ။ဘာပြောမလဲ။ဆလာမ်အလိုင်ကွမ်အတင်တို့ ဂျန်နက်ဝင်ရောက်တဲ့အမျိုးသားအမျိုးသမီးအားလုံးတို့ပေါ်မှာငြိမ်းချမ်းသာယာမှုအပြည့်အဝတည်ရောက်ပါစေတွင်တွန်ဖဒခလူဟာခလီဒီအဲဒီဂျန်နက်ဥယျာဉ်ပေါ်မှာအတင်တို့ပျော်ရွှင်ကြည်နက်စိတ်အေးချမ်းသာစွာဖြင့်ဂျန်နက်ဥယျာဉ်ပေါ်သို့ဝင်ရောက်ဆံများကြလောလို့ပြော ဘလို့စာရမှာဒီတော့ဟောလေကြီးပြောတယ်ထာဝရနေရခဏမဟုတ်အလေမဟုတ်နှစ်ချုပ်မဟုတ်နော်ထာဝရနေရအဲ့တော့ဂျန်နက်ကြောင်းမဲ့လူဉာဏ်ကရောက်မယ်ဘဝစနစ်ကျင့်သုံးမှုယုံကြည်တဲ့စနစ်ဘုရားနောက်မြောက်များစွာအဲ့ဒီရှိနော်ဘယ်လိုမျိုးဉာဏ်ကောင်းလဲဘယ်လိုမျိုးဉာဏ်ကောင်းပါ냐များရှိတယ် နော်အဲ့ဒါကိုကျွန်တော်တို့ကရွယ်ရွယ်လေးပြောမယ်သုံးမှာ إلى ربهم مرجعهم فينبئهم بما كانوا يعملون سورة نمبر 6 آية 108အဲ့ဒါတော့ဘာဖြစ်မလဲတော့အစလေးကိုဖတ်အချိန်ကြီးရှိနော်အဲ့ဒီစူရာ6အာယတ်108မှာအစက ولا تسبوا الذين يدعون من دون الله ويسبوا الله عدوا بغير علم كذلك سينا لكل أمة عملها ها شيء ما با أشا أيانا بو لكا يوكي كو بيري هلو يو بيبالا ومسو ولا تسبوا تورو أتنو كيه جيه ပြင်းတင်ခြင်းရှုတ်ချခြင်းမကောင်းပြောခြင်းလုံးဝမပြုလုပ်ရနော်အလားတူနေနော်ကျွန်တော်တို့ကတော့အပြင်လူတွေတော့မပြောအချင်းကြီးပဲပြောတော့ကောင်းကြမ်းတော့ကောင်းကားပဲဟောကောင်းပါအပြင်လူတော့ပြောလို့မရှိဘူးဘာဖြစ်လို့လဲသိလား كذلك زينا لكل أمة عملهم أمة أو سودان လူမျိုးအုပ်စုတိုင်းရဲ့သူတို့ရဲ့ဘဝတည်ဆောက်မှုမှာသူတို့ရဲ့ဘဝပဲစီကပ်မှုတွေကိုသူတို့ရဲ့အမြင်မှာဇိုင်ယန်နာဆိုတာဇီနတ်ကငါအလာကသူတို့ရဲ့ဘဝပြောတဲ့စနစ်သူတို့အမြင်မှာအလွန်လှပတိတ်တဲ့အောင်ငါလုပ်ထားတယ်အဲ့တော့ဒါပေမဲ့လို့တဲ့ إلى ربهم مرجعهم فينبئهم بما كانوا يعملون သူတို့သူတို့သူတို့အားလုံးရဲ့ဘဝတည်ဆောက်တဲ့စနစ်တွေမှာသူတို့ရဲ့ကြည့်တုံးခဲ့တဲ့အမယ်တွေလုံးဆောင်ချက်တွေဟာဘယ်သူမှန်လဲဘယ်သူမှားတယ်ဘယ်သူဘာဖြစ်မှာဆိုတာကိုငါအလာကဆုံးဖြတ်ပေးမှာဖာယူနာဒီကိုသူတို့ရဲ့ဘဝစနစ်သူတို့ရဲ့ကြည့်တုံးမှုကိုငါအလာဆုံးဖြတ်ပေးမှာ ကျွန်တော်ဆုံးဖြတ်ချက်နော်အဲ့ကြောင့်ကျွန်တော်တို့ဟာဂျန်နက်ဂျဟန်နမ်ကိုတွားမဲ့အာယတ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အာယတ်ဆူရာ39အာယတ်68က53ဒီချက်ပါဘယ်လိုဇရိုက်တွေနဲ့ဘယ်လိုစနစ်တွေနဲ့ဂျဟန်နမ်တွားမဲ့ဘယ်လိုစရိုက်နဲ့ဘယ်လိုစနစ်နဲ့ဘယ်လိုပုံစံဂျန်နက်တွားမှာဆိုတာအရာပြအတိုးဆုံးပြတဲ့အဲ့ဒီနောက် الذين كفروا وكذبوا بآياتنا أولئك أصحاب النار هم فيها خالدون ဤသူမဆိုကာဖရူကာဖတ်တွေပြီးညှင်းဆန်တယ်ဝကတ်ဇဘူမမမကန်လုံချံဆွဆွဲတယ်ဘယ်ပေါ်ပါလဲဒီလားဒီအာယာတိနာငါအလားရှင်မြတ်ပြထားတဲ့အာယတ်တော် ဆွဲမယ်ဆိုရင်တဲ့ဥလိုက်ကအာဆဟာဘွန်နာအဲ့ဒီအုပ်စုအားလုံးမရဲတော့ဘူးဘွန်ဖီယာဟော်နီဒါပဲနောက်တော့စုပြတယ်အလဂီရာအာမနူဘီအာယာတီနာဝါမီရ်ဆောလီဟာ أولئك أصحاب الجنة ငါအလာရှင်များချမပြတာတဲ့ဟာဒီကုရ်အာန်ကျမ်းများအရေးကြီးတဲ့သူတို့ရဲ့ချတဲ့ကျမ်းတွေပါအဲ့ဒီကျမ်းများအပေါ်မှာယုံကြည်ပြီးတော့ဝါမီလုဆောလီဟာယုံကြည်ယုံတခုနဲ့မရဘူးကျန်နဲ့မရဘူးအီမန်ရှိတဲ့ဂျန်နက်တေးကြတယ်ပြောတဲ့လူကိုမေးကြည့်ကုရ်အာန်ဘယ်နာမှာပါတယ်ဒီမှာပြောပြီအလ္လာဒီနာအာမနူဘီအာယာတင်နာပြီးရင် လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့လူဖြစ်ရအမှန်ကိုယုံတယ်အမှန်တရားကိုယုံတယ်အလားကိုယုံတယ်အမှန်တရားကိုယုံပြီးအမှန်တရားရဲ့ပြသန်းချက်တွေနဲ့အညီလူဘဝတည်ဆောက်မှုအတွက်လူမျိုးပါတော့ရေကျင်းမှုမရွေးပဲနဲ့သူတို့ရဲ့အကျိုးဖြစ်တွင်ပေါ်ပေါက်တဲ့စနစ်ကိုပြုလုပ်ဆောင်ရွက်ခဲ့တယ်ဖြစ်ဝါအာမီနုဆွာလီဟာဆိုတာကကျွန်တော်အသေးစိတ်တော့မပြောတော့အချိန်မရှိတော့ဘူး နော်အဲ့ဒါကြောင့်လူကျိုးကြီးလုံးကလည်းလောက်ရတယ်တကောကောင်းမဆန်ရအဲ့ဒါလို့ဆိုရင်လည်းဥလိုက်ကအာစဟာဘုဂျန်နာအဲ့ဒီအုပ်စုအကုန်ဂျန်တဲ့အုပ်စုတွေဘုံဖီဟာကောင်းတယ်မြန်တယ်ဒါတော့ကိုရာကျမ်းကပြထားတယ်ဘူးတွေနဲ့သွားမဲ့လူဉာဏ်သွားမဲ့လူထဲမှာကျွန်တော်တို့ကဉာဏ်သွားနေတော့ဉာဏ်သွားမဲ့စနစ်နဲ့နေလိုက် ဂျန်နက်တော်ကျင်တော့ဂျန်နက်တော်မှာစနစ်နဲ့နေထိုင်လို့ရွေးချယ်လို့ရအောင်ကျွန်တော်ပထမပုံတော်မှာအကြအပြည့်ပြပြခြင်းဖြစ်ပါတယ်